တုတ်တန်ချံခန်းကြီး30အငယ်1မှ6ယာကေတာအာကုရာဒီဤတေလနှင့် ဥကလတ်ကို ဆုံးမသောတရားစကားဟုမူကားအကယ်စင်စစ်ငါသည်လူမဟုတ်တရိษံဖြစ်လူညာနှင့်မပြည့်စုံပညာတရားကိုမသင်တန်ရှင်းသော အရာတို့ကိုမလေ့ကျက် ကောင်းကင်ဘုံသို့အဘယ်သူတက်သည်အဘယ်သူသည်ဆင်းလာသည်အဘယ်သူသည် လေကိုမိမိလက်နှင့် ဆုပ်ယူသည် အဘယ်သူသည်ရေကိုအဝတ်နှင့်ထုတ်ထားသနည်း။မြေကြီးစွန်းရှိသမျှတို့ကိုအဘယ်သူတည်စေသနည်း။ထိုသို့ပြုသောသူ၏အမည်နှင့်သူ၏သားအမည်ကားအဘယ်သို့နည်း။သင်ပြောနိုင်သလော။ဘုရားသခင်၏စကားတော်ရှိသမျှသည် စင်ကြယ်၏။ခိုလှုံသောသူအပေါင်းတို့၌ဘုရားသခင်သည်အကွယ်အကာဖြစ်တော်မူ၏။စကားတော်တို့၌ထပ်၍မသွင်းနှင့်။သို့ပြုလျှင်အပြစ်တင်တော်မူ၍သင်သည်မုသာသုံးသောသူဖြစ်လိမ့်မည် အငယ်9မှ9ကိုရောထံမှဆုနှစ်ပါးကိုအကျွန်ုပ်တောင်းပန်၏အကျွန်ုပ်မသေးမီတိုင်အောင်ငင်းတော်မမူပါနှင့်အကျွန်ုပ်မှအနတ္တနှင့်မှုသာကိုပယ်တော်မူပါဆင်းရဲခြင်းနှင့်ငွေတက်ခြင်းကိုပေးတော်မမူပါနှင့်အသက်မွေးလောက်သောအစာကိုသာပေးတော်မူပါသို့မဟုတ်ကျွန်ုပ်သည်ကြွယ်ဝ၍သာဝရဘုရားကအဘယ်သူနည်းဟု ဆိုလျက် ကိုရောကိုညင်းပယ်မည်ဟု ဆိုရင်เสียရှိပါ၏သို့မဟုတ် ဆင်းရဲ၍သူ့ဥစ္စာကို ခိုးသဖြင့်အကျွန်ုပ်၏ဘုရားသခင်နာမတော်ကိုမှုသာနှင့်ဆိုင်၍မွဲ့ဆိုမိဟုစိုးရင်စရာရှိပါ၏အငယ်30မှ20ကျွန်၏အကျိုးကိုဖျက်ခြင်းငှာသူ၏သခင်ကိုပြောနှင့်ပြောလျင်ကျွန်သည်တင့်ကိုကျိန်ဆဲ၍တင်၌အပြစ်ရောက်မည်ဟုစိုးရင်စရာရှိ၏အဖကိုကျိန်ဆဲ၍အမိကိုလည်းကောင်းကြီးမပေးတတ်သောလူတစ်မျိုးငါသည်စင်ကြယ်၏ဟု မိမိကိုထင်တော်လဲမိမိအညစ်အကြေးမှ မစေးကြောသေးသော လူတစ်မျိုးအလွန်စိတ်မြင့်၍မော်ကြည့်တတ်သော လူတစ်မျိုးဆင်းရဲသောသူတို့ကို မြေကြီးပေါ်က၎င်းငတ်မွတ်သောသူတို့ကို လူစုတဲက၎င်းကြိုက်စားပယ်ရှားเสียမှုတန်လျက်နှင့်တူသောသွားဒါနှင့်တူသောအန်နှင့်ပြည့်စုံသော လူတစ်မျိုးရှိ၏မြော့ကောင်၌ပေးပါနှင့်ပေးပါဟုသော သမီးနှစ်ကောင်ရှိ၏ အလိုဆန္ဒမပြေနိုင်သော အရာ၃ပါးမကတန်တော့ဟုမဆိုတတ်သော အရာ၄ပါးဟုမူကားတင်းကြိုင်းတပါမြုံသောမိမဝန်တပါ ရေမဝနိုင်သောမြေတပါတန်တော့ဟုမဆိုတတ်သောမိတပါသည်အဖကိုကြည်စားသောသူ အမိစကားကိုနားမထောင်မထီမဲ့မြင်ပြုသောသူ၏မျက်စိကိုဂျိုင်း၌ကျင်လေသောကြီးအားတို့သည်နှိုက်ကြလိမ့်မည်ရွှေလင်းဒတငယ်တို့သည်လည်းစားကြလိမ့်မည် ငါဉာဏ်မမီနိုင်သော အရာသုံးပါးမကငါမသိနားမလည်နိုင်သောအရာလေးပါးဟုမူကားလေ၌ရွှေလင်းဒသွားရလန်တပါကြောက်ပေါ်မှာမွေသွားရလန်တပါပင်လေအနေ၌တင်မောသွားရလန်တပါအပြူမနှင့်ယောက်ျားသွားရလန်တပါသည်မြောက်မထားသောမိမလန်လေထို့အတူဖြစ်၏အစာစားပြီးမှမိမိပါဇက်ကိုတုပ်၍ဒူးစရိုက်ကိုငါမပြုမိဟုဆိုတတ်၏ အငယ်21မှ33မြေကြီးကိုမှွေနှောက်သောအရာ၃ပါးမက မြေကြီးမခံနိုင်သောအရာ၄ပါးဟုမူကားမင်းပြူသောကျွန်တပါဝါစွာစားရသောလူမိုက်တပါလက်ထက်သောမိမဆူတပါတခင်မဥစ္စာကိုအမွေခံရသောကျွန်မတပါသည်မြေကြီးပေါ်မှတင်းထုတ်တော်လဲအထူးသဖြင့်ပညာရှိသောအရာ၄ပါးဟုမူကားခွန်အားမရှိသော အမျိုးဖြစ်တော်လဲ နွေကာလ၌မိမိစားစရာကိုပြင်ဆင်တတ်သောပျက်စီတပါမတန်ဆွမ်းသောအမျိုးဖြစ်တော်လဲကြောက်တွင်း၌နေရာချတတ်သော ရှာဖာယုံတပါမင်းမရှိတော်လဲတပ်ဖွဲ့၍အစဉ်တိုင်းတွားတတ်သောဂျိုင်းတပါ လက်ဖြင့်ကင်ဆွဲ၍နန်းတော်၌ပင်နေတတ်သောအိမ်မြောင်တပါဒီကောင်းစွာတွားတတ်သောအရာသုံးပါးမက အသွာလှသောအရာလေးပါးဟုမူကားတရိษံတကာတို့ထက်ခွန်အားကြီး၍ အဘယ်သူကိုမျှမရှောင်တတ်သောခြင်းတိတပါစစ်မြင်းတပါစိတ်တီးတပါအဘဲသူမျှမစည်းတားနိုင်သော ရှင်မြင်းတပါဒီတင်သည်ကိုကိုချီးမြှောက်၍မိုက်သောမှုကိုပြုမိတော်၎င်းမကောင်းသောအကြံကိုကြံမိတော်၎င်းတင်ဤနှုတ်ကိုလက်နှင့်ပိတ်ထားလော့အကယ်စင်စစ်နှုတ်ကိုမှုလျင်ထောပထွက်တတ်၏နှာခေါင်းကိုဆွဲလင်လျင်အသွေးထွက်တတ်၏ထိုနည်းတူဒေါသကိုနှိုးဆော်လျင်ခိုက်ရန်ထွက်တတ်၏